မနေ့ကကာယခေါ်တဲ့ကိုယ်ဝူရာတွေပေါ်တိုင်းစိတ်ပိုင်းဆိုင်ရာဆွမ်းအားတွေစက္ကန့်နဲ့စက္ကန့်တိုင်းဝင်သားကိုဆွဲပြေးသွားဖို့ပေါ့။ဒါလေးကြီးပြောခဲ့ပါတယ်။အဲဒီတိုင်းလုပ်နိုင်လို့ရှိရင်ဒီအနေနဲ့အတွင်းမှာပဲ ထူးခြားမှုလေးတွေ့တော့ပါတယ်အဲ့ဒီတိုင်းမဟုတ်ဘူးဆိုလို့ရှိရင်တော့ရပောင်းများစွာအနောက်ပေါင်းများစွာလုပ်လည်းပဲဘာမှမထူတော့ပါဘူးအချိန်ကိုရုံရှိတာအချိန်ကိုရိုက်ဆိုမလုပ်ဘူးဖိုးတာအချိန်တွေကိုလည်းပဲပို့ဖို့ဆက်ဆက်မလေးမစားကြည့်လို့ရှိရင်အချင်း ဆုံးပြီးပြည့်ရရောက်ပါတယ်ဒီမှာဒီတော့အဲ့ဒီလိုမဟုတ်ပဲနဲ့ခြေသေးပွဲပဲသိဝဲတဲ့သဘာဝတရားတွေသူ့ရဲ့ချင်းရဆုံးလေးပေါ်ပေါ်လွင်ခြေစားစားကြည့်လို့ရထက်ခါတလေလေးပေါ်ဒီအားဆက်ရမယ်ချိန်တတ်ကြရမယ်နော်ငါကလည်းပဲ ယုံကြည်ချက်ရှိပြီးတော့ဆန္ဒနဲ့ပြင်းပြရမယ်။အားဆက်ပြီးတော့သင်္ကန်းကရှုမှတ်နေလို့ရှိရင်နောက်ပိုင်းကဆွေးနွေးဆိုရှုမှတ်နိုင်တဲ့တတိစွာတွေလည်းအလိုလိုဖြစ်လာတော့ပါ။ဒီလိုဥစ္စာကအကူကြီးနဲ့သမာဓိစွာတွေလည်းဖြစ်လာတော့ပါ။ဒီနေရာချင်းအားဆက်ပြီးတော့သင်္ကန်းကမှတ်လို့ မရအာယုံမှာတတိလေးတွေဆွေးနွေးဆိုကတိုင်းကတိုင်းသမာဓိရဖြစ်နေတော့ဗျာဘာမှသမာဓိရှိအောင်လုပ်နေဖို့မလိုအဲဒီရှိပဲကစိတ်ပိုင်းလေးပြည့်စုံသွားလို့ရှိရင်ဒါအလိုလိုဖြစ်ကြတာအဲဒါလေးအားကြည့်လာတဲ့အခါခေါင်းထဲမှာစိတ်နဲ့ချိန်ကားကြိုက်ပြီးတော့ သဘောမှန်လေးကိုတိတိတိတိခါတော့တော့ဟွန်းတော့အရိတိရဖြည်းဖြည်းကြည်လင်ပြတ်သွားပြီးတော့အေခိုးလေးတွေအစအတိလာညီဝဲအာယုံနဲ့ကြည့်ရှုဖို့နဲ့နိကလေးလေးပို့ပြီးတော့ပြီးသားလေးတွေပေါ့အနိကဆုံးရောက်သွားပြီဆိုလို့ရှိရင်တစ်ခုချင်းတစ်ခုချင်းကွဲနေတော့ တန်းကြီးဆိုတာရှိတော့အတန်းပြည့်ရကြီးပါလေစန္ဒနာပြည့်ရကြီးရှိတော့အဲရှိတာကတော့အဲဒီစန္ဒနာပြည့်ရသိရလောက်အောင်ပေါ့လေဒီခုရင်းဒီခုရင်းသဘာဝတွေပဲရှိအဲ့ဒါတွေပဲတွေ့ရတော့အဲဒီသဘာဝတွေပေါ်ထင်ထင်ဖြစ်လာဖို့နဲ့သဘာဝတွေပေါ်မှာရှိနေတဲ့အာကာရခေါ်တဲ့ ဖြစ်ပေါ်ပြီးကြွယ်ပြောက်သွားဖို့ဆင်းရဲတဲ့လက္ခဏာဆင်းရဲတဲ့မကောင်းတဲ့လက္ခဏာသူသဘောတိုင်းသူဖြစ်တဲ့လက္ခဏာတွေဟာပေါ့လေအဲ့ဒါဒီလည်းအလိုလိုထိရှားလာတော့တာပါပဲအဲ့လိုလိုလိုထိရှားဖို့ကတော့ဝိချာကကအများကြီးအထောက်အကူပြုပါတယ်အားဆက်ပြီးတော့ချိန်သားကိအတိုင်းမှတိုင်းတဲ့သွားပြီဆိုလို့ရှိရင် အဲ့ဒီအာယုံနဲ့ပုတ်တက်တကယ်လို့ဖြစ်သွားတာကြည့်ကြည့်ပြီးဖြစ်သွားတာဘာကြည့်လိုက်တယ်ဆိုတာကိုဒီခေါင်းကြီးဖြစ်သွားတာရေရဖြစ်သွားတာသို့လို့သို့လို့နဲ့တွေးကြောတာလည်းရှိတော့ဝိသိကိစ္စတွေလည်းကျင်းပြီးတော့ပါလိဟုတ်လားတဘာဝထေရှားကြသိဖို့ရအာဃာရထေရှားကြ ထင်ဖို့ရပါလို့ဖြစ်လာတာပဲ။ဒါဝိသရာကအများကြီးအကူအညီပြုပါတယ်သူက။တမင်တွေးခေါ်နေတာတဲ့ဒါပါလဲဒါပဲလေဘာကြောင့်လဲလို့တွေးခေါ်နေရတယ်။အားဆိုင်ပြီးချိန်သားကိုမှတ်တာနဲ့ဟုတ်လားပုတ္တတိကဲလို့ဖြစ်တဲ့လက်တွေ့တွေးခေါ်မှုပေါ့လေ။အဲ့ဒါလိုလိုပါသွားတာ။အဲ့ဒါတတိပြုဖို့သိရေးကြည့်ပါလေ။ဒီသဖြင့်နောက်နိုင်ငံသားတွေသိရေးကြည့်ပါတယ်ကွာ။ အဲဒါကမှလက်တွေ့ကြတဲ့တွေးခေါ်မှုပေါ်ပါစကူပြရည်ပေါ်တယ်ပေါ်တယ်အဲဒီဒီတိုင်းမှတ်နေလို့ရှိရင်မှတ်လို့ကြည့်နေလို့ရှိရင်အဲဒီဘောရှင်ကစီပဋ္ဌာနာလို့ခေါ်တာပဲတကူလုံးက ရှုခွင့်ကျေကာယကြီးရဲ့ရှုခွင့်ကာယလေးတွေပေါ်ဖြေရှားပေါ်လာတာဖြေရှားပေါ်လာကိုမူရာမှာဆိုတာပါလေကိုမူရာမှာထက်ခါမပြတ်ဖောင်းလဲဆိုဖောင်းလဲဖောင်းလဲမပြတ်ပိန်လို့ရှိရင်ပိန်ရမပြတ်ထိုင်ရလို့ရှိရင်လည်းရှိရင်ထိုင်ရမပြတ်ရှိတယ် ဖြီးတာကျွတ်တာလမ်းလာချတာဒါတွေပေါ့လေပေါ်ရပေါ်ရလေးတွေပေါ့အဲဒီကိုယ်မူရမှာထက်ခါမပြတဲ့ပုဏ္ဏပုဏ္ဏဆိုတာမပြအနုဆိုတာလည်းမပြပါဘူးထက်ခါထက်ခါမပြသုစိတ်ကကသုစိတ်ရောကတ်ထားတာဟင်းသံပါပါတယ်သုစိတ်ကက စုတိလေတာတဲ့အဲဒါကာယ ानु ဝဒနာစိပဋ္ဌာနာခေါ်တာပဲဒါကစာကြည့်မဟုတ်ဘူးလက်တွေ့ကြည့်ပဲဒီရှားပေါ်လာကုန်မူရမှာကာယေကာယ ानु ဝဒကာယေကာယေပေါ့ကာယေကာယ ानु ဝဒသက္ကမပြအနုသက္ကတကမပြ ဖောက်လဲဖောက်လဲဖောက်လဲပြင်လဲပြင်လဲပြင်လဲပါလေပေါ်ရင်ပေါ်ရင်ပေါ်ရင်ပေါ်ရင်ပေါ်ရင်စီစားပေါ်ရင်ပေါ်ရင်လို့ကိုယ်မူရမှာသက္ကမပြာခုနအားဆက်ရမယ်စီစားခဲ့ရမယ်ဟင်းသူစိတ်ကကသူစိတ်ကအားဆက်ပြီးသူစိတ်ပြီးကကရှိတိနေတာတတိဖြစ်ပြီးတော့သမာဓိတွေလည်းပဲအလိုလို အာယုံမှာစိုက်လာတဲ့အခါမှာတီတီတီတီတွေတော့သဘာဝလက္ခဏာတွေရည်တည်နော်ရှိတိတွေရာကာယ ानु ဘသနာစိပဋ္ဌာနာတဲ့ဟင်းကာယ ानु ဘသနာစိပဋ္ဌာနာဆိုတာစီစီပေါ်လာစာကြည့်ရတာလည်းပို့ပြီးတော့ပေါ်လွင်ဖြေရှားတယ်လို့ ဘာဝကာရပတုဘာဝဆိုပါတယ်ပထမဖောင်းလာမှရင်တောက်လာတင်းလာလှုပ်ရှားတာရွေ့ရှားတာပါလေကွာဒါဝရဒရဲ့ထုတ်ခံတောက်ခြင်းရော့သွားတဲ့သဘာဝလက္ခဏာလေးရောသိလာဒါဘူးမှငင်းလို့မရအောင်ဒါအစ်စ်ကိုသိတာပဲ ဖော်လိုက်ဖော်လိုက်ပြင်လိုက်ပြင်လိုက်ဆက်တယ်လို့ဆွမ်းအားလေးတွေစုံသွားပြီဆိုလို့ရှိရင်တိတိတိတိတွေပါပါတော့သက္ကမပြသုစိတ်ကကတဲ့ဆက်ကခုနအင်အားစုတွေနဲ့ရှိတိနေတာဘာလို့ပါတော့ဒီကျုံနာနေနဲ့ကြည့်နေတာပြီးတော့ အာယုအနေနဲ့လည်းကြည့်လာတော့ဒါလေးတွေပေါ်ပေါ်လာတော့သတိလေးတွေဖြစ်ရမပေါ်ရအကြည့်မဖြစ်ဘူးပေါ်ပေါ်လာတော့သူ့မှလို့ရှိကြည့်လာအတိတ်တွေပေါ်လာတဲ့ဟာအကြောင်းအာယုခေါ်ပါတယ်ဆရာကြီးပေါ်ရပေါ်ရမှတ်တည်နေတာကအာရမဏိကအကျိုးနံတရားခေါ်ပါတယ်အကျိုးရုပ်တရားနဲ့အကျိုးရုပ်တရားခွဲပြီးတော့ဖြစ်နေတာ ဒါထင်ရှားတယ်ဟိုတော့လည်းခွဲပြခဲ့ပါပြီနောက်တော့ဆက်မှလို့ရှိရင်ခုနလေးကြီးစလာပြီးတော့တောင်းတော့အဆုံးသတ်သွားတာတွေ့တာဒီအတိစိတ်ကြီးလည်းဘာလို့ပေါ်လာတော့သူကစလာပြီးတော့ဒီလိုအဆုံးသတ်သွားတာလေးတွေ့လာတာပဲနောက်ပိုင်းစိတ်အဆုံးသတ်သွားတာလေးတွေ့ပြီးဆိုလို့ရှိရင် ဟောဒီအောက်မှုတောက်ကျဆုပ်စားတဲ့သဘောဟာမမြဲပဲကိုဆိုတာပေါ့ပေါ်ပြီးတော့ကြောက်သွားတဲ့အချင်းရာလေးပါထင်ဟလာတာဒါလည်းဘယ်သူကလုပ်ပြီးလို့ဆိုတော့ခန္ဓာဝိသရာကလုပ်ပြီးလို့ဝိသရာသူကပြီးကြအောင်သူကလုပ်ပြီးတဲ့ဒီဆောင်သူကိုယ်လည်းတော့ပြီးတော့မရှိဘူးပါလေဖြည်းဖြည်းလေးဖြည်းအောင်တော့လုပ်ပြီးတဲ့သူကလည်းဒီမှာအခါရလေးတွေပါ ကိစ္စလက္ခဏာဒါအာကာရခွဲအခြေရသူကတော့တကယ်အစ်စ်မဟုတ်ပါဘူးတဘာဝအစ်စ်တော့မဟုတ်ဘူးသို့သော်တဘာဝအစ်စ်ကိုမြည်ပြီးတော့ဖြစ်နေတဲ့အချင်းရာလေးပဲဟဲ့ပါဒီတော့ဆင်းရဲတဲ့အချင်းရာသူ့သဘောတိုက်သူဖြစ်တဲ့အချင်းရာလေးရောလေတခုတော့ထိရှားအောင်သူကလုပ်ပေးတာလုပ်ပြီးအဲ့ဒါလေးကြည့်လာတာပဲ ကျိုးသဖြင့်သုံးသပ်သွားတဲ့အပိုင်းလေးပါလေစာလာတဲ့တောင်းလောင်းနေတဲ့အဆုံးသတ်သွားတဲ့အပိုင်းလေးဒီလိုဟောကောင်းမှုခေါ်တဲ့တောင်းတင်းတဲ့သဘောလေးဟာမမြဲပဲကိုဆိုတာပေါ့လေနားလည်လာပြီအဲဒါအရှင်းရကိုကြည့်တာတဘာဝကိုကြည့်တာကတစ်မျိုးသူရဲ့အရှင်းရကြည့်တာတစ်မျိုးအဲဒီအရှင်းရကြည့်ရဆိုရင် ဝိပဿနာဉာဏ်ဖြစ်လာတော့တာပဲဒီလိုကောင်းမှုပြေမှုကအဓိကထားပြီးတော့မှတ်ကြည့်ရင်ကနည်းနည်းလေးငါးမိနစ်ဆယ်မိနစ်လောက်ကြာပြီဆိုရင်ခန္ဓာကိုယ်ဟိုနာဒီနာကမခန္ဓာမှုတွေစပေါ်လာတော့ ကြားတာလေးတွေဟင်းကြားတာလေးတွေအာရိပေါ်လာစိတ်ဓာတ်ခဲတာလေးတွေမခံတာတာလေးတွေပေါ်ဒါကြီးစပေါ်လာအခံစားမှုခေါ်ရတယ်ခံစားမှုကမကောင်းတဲ့ခံစားမှုကောင်းတဲ့ခံစားမှုကြားခံစားမှုဆိုတာခံစားမှုသုံးမျိုးရှိပါတယ်ငါးမျိုးနဲ့ကြားထားတယ်လို့ဆိုရတယ်သုံးမျိုးကဆိုရင်မှာ ကိုယ်ထဲမှာအတွေ့အကြုံတွေနဲ့တွေ့အနေဆိုခက်ခဲတာလေးကြီးရတာလေးကြီးအားရရတာပဲဒီကမတည်နိုင်ဆိုင်အောင်ရတာဒါလေးတွေပေါ်ရတယ်စိတ်ကပေါ်လာလို့ရှိရင်ဝေဒနာစုဝေဒနာနုပါဒစုဆိုတာသိရတာပါဝေဒနာစုကိုယ်ရဲ့ကမခံတာဟုဝေဒနာတွေကပါ မဝေဒနာတို့၌ဝေဒနာတို့ကဒီဝေဒနာဟုအမှန်တတ်တာရှိတည်လျက်ဇာရင်လည်းရတယ်ဟုတ်ကဲ့လည်းကြိုက်တယ်ထိုရင်လည်းတုံလည်းရှင်ရင်လည်းရှင်တယ်ဆိုတာသူ့အရေးလေးတက်တော်ပြီးတော့ဟောတယ်စဉ်းစားကြဒါရှုမှတ်နေရတာလားမှတ်နိုင်အောင်လည်းပဲအားကျရဲရဲရပဲညာရဲရရ ဒီဟာကြောက်ရွံ့ပြီးတော့ဘာမှဖြစ်နိုင်ဘူးဆိုတာကိုယ်နဲ့တည်းမငမခွေရဘူးဆရာရဲတဲ့နဲ့ပေါ့ရဲရဲနဲ့ပေါ့ရဲရဲနဲ့ဖြစ်ရမပြအောင်ပြောရအောင်အပူတကြီးရဲရဲရဲရဲနဲ့ရေဆိုင်ရမယ်ဆက်ဒီဝိရိယပေါ့တဲ့အောင်လည်းဖတ်ရမယ်ဒီဝိညာတဲ့ပြောရဲရဲရဲနဲ့တဲ့အောင်မှပြီဆိုလို့ရှိရင်အဲ့ဒီမှာ ခန္ဓာကိုယ်ကတတိလေးကပ်နေတာအထေဆိုးများခံစားတတ်တယ်အထေဆိုးတွေခံစားတတ်တဲ့ဝေဒနာရဲ့သဘာဝလည်းပေါ်လာတာဟင်းဝေဒနာမနိုင်ခြင်းဆိုရှိလို့ရှိရင်စိတ်တတိကြရတော့ဘောလေစိတ်အားကြီးကုန်ခန့်တယ်လို့ဆက်ပြီးတော့အာမထုတ်ခြင်းတယ်လို့ဘောလေဒါဒီလည်းဖြစ်တတ်တယ်ဝေဒနာရဲ့လှုပ်ဆောင်ချက်ဝေဒနာလှုပ်ပြီးလို့ဖြစ်တာ ကိုယ်ထဲမှာအဲ့ဒါလေးကိုကြောက်ရှင်းရတာသူကဒုက္ခပေးနေတာပဲအနှိမ့်ဆက်တယ်လို့ရှင်းနေတာအနှိမ့်ဆက်တဲ့အရှင်းအရာကြီးခေါ်တာပဲအဲဒီသုံးမျိုးရဘယ်မျိုးစားလို့ရှိဆိုလို့ကြည့်ရလို့ရှိရင်သာဝေဒနာကိုသိတယ်ခေါ်တာပဲသိရှားပေါ်လာသိရှားပေါ်တာဟွန်းသိရှားပေါ်လာ ဝေဒနာမှာတဲ့ခံစားမှုမှာပေါ့သူ့အမိတက်ပြီးတော့ထက်ခါထက်ခါနားလည်းခြင်းလည်းကြိုက်ကြဲကြဲစသည်ပေါ့ထက်ခါမပြသူ့စိတ်ကကရှိတည်နေတာရှိနေတာပဲခံစားရတော့လေခုနအခြေဆုံးရခံစားရသည်မှာစိတ်အားကုန်ခံညှိုးနှောင်းစီပြီးတော့ဆရာကြီးစိတ်တည်ကြတယ် ကိုယ်ရဲ့စိတ်ဆက်ခံဆက်ခြင်းလေကိုယ်ရဲ့မှာစိတ်ဆက်လို့ခြင်းဒါဝေဒနာပေါ်မှာသိနေတာပေါ့ဟင်းသိချပေါ်ကဝေဒနာမှာသက်ခံမပြဆုစိတ်ကကဟင်းရှိတည်နေတာဝေဝေဒနာဒီမှာဆိုတာသိပဋ္ဌာနာပေါ်တာပဲကိုယ်ရဲ့မှာအနိစ္စခုတ္တက ကိုယ်လိုရှိရတဲ့ကိုယ်စိတ်နဲ့တွေ့ကြည့်လဲတွေ့ရကိုယ်ထဲမှာအလေးဆုံးခံခဲ့တဲ့ဒုက္ခဝေဒနာတွေဖြစ်တယ်လို့စိတ်ကဘုဒ္ဓဘာသာဆိုတာကိုယ်လိုရှိတဲ့ကောင်းတဲ့အတွေ့အလေးတွေတွေ့လာပြီဆိုလို့ရှိရင်ကိုယ်ထဲမှာလည်းပဲခန္ဓာဝိညာဉ်ဖြစ်တဲ့လေးသာတိုင်းလည်းရှိတယ်အဲဒါသုခဝေဒနာခေါ်တယ်သူတို့ဖြစ်ရင်လည်းကောင်းတဲ့အလိုက်ရှိမှရတာပဲ ကြားခံစားမှုတွေဖြစ်တယ်။ပုံလည်းလည်းမဟုတ်ဆိုးတယ်လည်းမဟုတ်ခံဆိုးတယ်လည်းမဟုတ်ခံကောင်းတယ်လည်းမဟုတ်ကြားရည်ရည်တက်တက်လေးရှိတဲ့ခံစားမှုတွေဒါတော့အတုပါဒဉာဏ်လေးတဲ့အခါပိုင်းမှာတော့သိမထင်ရှားဘူးဉာဏ်ရည်တဲ့အတိုင်းရောက်သွားပြီဆိုရင်တော့သိထင်ရှားတယ်။အင်းစိတ်တော်သက်သာလေးပေါ့လေ။ဒီညှာညှာလေးဖြစ်ပြီးတော့အဲ သုခဝေဒနာတွေသိတိရှားတယ်မှာဘာပဲဖြစ်စေပါလိမ့်အဲဒါလေးဖြစ်ဆုံးလေးကိုမှတ်ရတယ်ဒုက္ခဝေဒနာတွေသူဖြစ်ဆုံးဖြစ်ဆုံးမဟုတ်ဘူးအမှတ်လည်းမနိုင်ဘူးဆိုလို့ရှိရင်တော့ကိုယ်လိုရှိတာတွေဖြစ်လာတယ်ဆိုရင်စိတ်မထိနိုင်တဲ့ပုဂ္ဂိုလ်တွေကဒေါသဖြစ်တာပဲဒေါမနတာစိတ်ဆန္ဒကိုလည်းဖြစ်တာပဲ အဲ့ဒါအကုသိုလ်ဖြစ်သွားပြီးဒေါသတွေပါလာတယ်ဒီတော့အဆိုးနဲ့ကြုံလို့ရှိရင်အကောက်ကိုညှော်တဲ့သဘောပေါ်လေဒုက္ခိသုခပတ္တိယတိဆိုတာပါဟမ်ကျုံလာတဲ့အခါမှာဒါတွေမရှိရင်ကောက်ပါပဲဒါတွေကျော်သွားရင်ကောက်ပါပဲဒါတွေမရှိကျော်သွားလို့ရှိရင်အကောင်းလေးတွေတွေ့တော့မှာပဲဆိုပြီးတော့ညှော်တာအဲ့ဒီညှော်တာလည်းတဏှာခေါ်တယ် တဏှာတွေဖြစ်နေတာပဲဝိညာဉ်ပစ္စယတဏှာဆိုတာဝိညာဉ်ဥပ္ပါအကြောင်းကြောင့်သာတဏှာတွေဖြစ်နေတာအဲကိုယ်လေးကကောင်းကောင်းတာလေးခံစားနေရလို့ရှိရင်ဒါလေးကိုကြောက်ဖြစ်ကြအောင်စိတ်ပြီးတော့ခံစားခြင်းသုခိဘယောဂီအချက်ကြီးဆိုတာပါတိကျကောင်းတဲ့ကောင်းတာလေးတွေပြောတယ်ဒါလည်းတဏှာဖြစ်တာပဲ ဟိုညီသေးတဲ့ပဲရောက်လာပြီဆိုလို့ရှိရင်ညီသေးတဲ့ပြည့်ရစွာရှိနေတဲ့ခါမှာအဲ့ဒီပြည့်ရစွာရှိရတာတွေလည်းဆွဲတာပဲခံစားမှုဖြစ်လို့ရှိရင်သုခံစားမှုဖြစ်စေကောင်းခံစားမှုဖြစ်စေကြားခံစားမှုဖြစ်စေဘုလိုတိက္ခာနည်းနဲ့မှတ်ဖို့ဆိုလို့ရှိရင်တော့တရားကတော့ဖြစ်ရဲပဲဒီလိုဒီလိုဖြစ်တော့ဖြစ်ဆက်မှာပေါ့လေဖြေရှားပေါ်လာဝေဒနာမှာ သက်ခံပါဗျဆူးဆိုင်ကက်ကတဲ့ရှိကြည့်တာရှိလို့ရှိရင်သိတာပဲအဲသိလို့ရှိရင်ဝေဒနာနိဝါဒနာသတိပဋ္ဌာန်တွေရှင်းနေတာသိတယ်ဆိုရမသိကြောက်မရှိလို့မသိလို့ခန္ဓာစိတ်မခံနိုင်တော့ဒေါသတွေဖြစ်တာလည်းမဆောင်အဆိုးတွေတော့အကောင်းပြောတာလည်းမရှိဘူးကောင်းနေပြီးတော့ကောင်းတဲ့ကောင်းနေတာလေဒါလည်းမရှိဘူးဘုရားတရားရောက်တာဆိုရင်ရင်ကောင်းဆိုတာပေါ့လေ အဲ့ဒီငြိမ်ကောင်းတယ်ပေါ့လေအဲ့ဒါလေးနဲ့မေးပြီးတော့ဒါလေးလိုက်လာအဲ့ဒါမျိုးလည်းမရှိတော့ဘူးကွာပါဠိဖြစ်နေဆိုတော့ရှိတိုင်းရှိတိုင်းဒီဝေဒနာလေးချုပ်ပြောက်ပြောက်တော့တာသဘောလက္ခဏာနဲ့ဒီအချင်းရလေးဒီဒီလိုချင်းဝေဒနာလေးပါဆိုတာသတိပဋ္ဌာန်လေးကိုရှိနေတာခံစားမှု၃မျိုးကြောင့်တောင်းတဆာလောမှုတောင်းတမှုဆန္ဒဖြစ်တယ်ဆိုတာ တခါတရံမှာဈေးသမရတဲ့နေရာကတွားရောက်ပြီးလို့ရှိရင်ခုစီရလည်းဈေးသမမပါဘူးဆိုရင်တော့ရင်ငတ်တော့လည်းတောက်ရတော့မှာဟင်းဒီတောက်လို့ရှိရင်ယောဂဖွေရပါမလားစသည်ကိုဆွေးရည်ကြီးလည်းဖြစ်မှာဒါပေမဲ့ငတ်တော့မနေနဲ့တော့မနေနဲ့တော့ရှင်းရတာပဲဈေးသမလေးတွေရတော့ ဆဲတို့ပဲရောက်နေတာဟွန်းကိုလိုတော့မရဘူးဆိုရင်ရှင်းရတယ်ဒီရောက်ပြီးတော့နိုင်ငံတကာလာအထုတဲ့ပုဂ္ဂိုလ်ကြီးကိုယ်စီမှာတော့စာလိကြအစာလေးတွေပါလေသူကတော့ဘာနဲ့စာလိကြကိုတော့မရဘူးရှိတဲ့ဘာမှစာပုဂ္ဂိုလ်ကြီးရှိသူပါဘူးကျိုးလည်းပဲခောက်ဆွဲစာလိကြကိုခောက်ဆွဲမြရင်တစ်မျိုးပါလေ ကြည်ကြည်ရလို့ရှိရင်တမျိုးပေါ်ကိုရရတယ်ခင်ဗျာကိုစားရတဲ့အစာလေးတွေမရဘူးဆိုလို့ရှိရင်တော့အာနည်းနည်းတော့ရှင်းရပါပါလိမ့်ရှင်းရတဲ့ဂျုံလာပဲခင်ဗျာဒီတော့အာဟာရရှိရင်ပြီးတာပဲဆိုပြီးတော့အဲ့ဒီသဘောမျိုးနဲ့အစာစားတွေဖြစ်ခဲ့တဲ့အစာတွေကိုစားနိုင်ရမယ်ရပါတယ်ဒါစားမှာပါ ဒီတော့ကျုံသမီးစားမယ်ဆိုရဲပြင်ဆင်ချက်ရှိတာလို့ရှိရင်ကိုရည်ကြအစာမရတဲ့အတွက်ဆင်းရဲကုန်လည်းမဖြစ်ဘူးစားရပြီဆိုလို့ရှိရင်လည်းကိုမြဲတဲ့အစာကြီးစားတော့မှမပါဘူးဆိုလို့ရှိရင်တော့အဲ့ဒါဒုက္ခိစုခံပတ္တယတိပေါ့မှတ်ကလေးနဲ့စားလို့ရှိရင်ကိုမြဲတဲ့စားလို့ရှိဖြစ် စားတဲ့အစားပေါ်မှာသို့မဟုတ်စားမှုပေါ်မှာခုနအဆိုးတွေတော့အခေါက်ကျော်တာလည်းရှိတော့ဌာနကြီးကင်းမဲ့ပတ်ကလေးတွေအတိလေးတွေဆက်ပြီးတော့စိတ်တဲ့အစာရင်ဖြစ်စေပါလေပတ်ကလေးတွေဆက်ပြီးလို့ကောင်းလာကြီးကောင်းလာကြီးဆိုပြီးတော့ကောင်းတဲ့ကောင်းနေတာလည်းရှိတော့ဌာနကြီးအဲ့ဒါလေးဖြတ်တော့တာပါကြာခံစားဖို့ဆိုလို့ရှိရင်အမှတ်ကလေးတွေကထည့်ပြီးတော့ ခုနဇာခံစားမှုဝေဒနာကြောင့်ပို့ပြီးတော့တည်ငြိမ်ရင်နာလေးတွေပေါ့ပို့ပြီးတော့တက်တောင့်တက်တာဖြစ်ဖြစ်တာလေးပို့ပြီးတော့ဘယ်မြတ်စွာဖြစ်ဖြစ်တာလေးတွေဟိုဒီပိုက်ရောက်တဲ့ကလည်းသိချင်းစားတယ်အဲ့ဒါမျိုးကိုပြောတော့ဘာလို့ဖြစ်နေတော့လို့ဆိုတော့ခုနဝိညာဉ်ဥပဒနာသိပ္ပံနေရှင်းနေတာဒီရှားပေါ်ရာอืม ဝေဒနာပါတဲ့ခံစားမှုပါချက်ခံပါဗျရှုစိတ်ကတဲ့ရှုစိတ်ဒီလိုခါရှုစိတ်ကမှလည်းရှိရင်ဒါပဲရှုကြည့်ရပါအပြတ်ရှုပြီးတော့ကြည့်ရကြည့်နေတော့ဝေဒနာလေးဝတ်တဲ့ရိက္ခဏီဖြစ်နေတဲ့ကောင်ဘာလဲအတိတ်ဖြစ်နေတော့အဆိုးတွေအကောင်းဆုံးလို့ကောင်းတယ်ကောင်းတယ်ကောင်းတယ်လည်းရှိတယ်ကြားခံစားမှုတွေဖြစ်နေတော့ စိတ်ကြဆက်ကစားမှုတွေကိုလည်းစေတနာမရှိဘူးပေါ်ပြီးတော့ကြောက်ပေါ်ပြီးတော့အမြဲတမ်းလေးကြည့်နေတော့ဘာမှသာယာစရာမဟုတ်ဘူးဆိုတာရှင်းနေတော့တယ်တော့အဲဒီလိုအနေထားရောက်တဲ့အချိန်ရှိနေလို့ရှိရင်ဒါဝေဒနာနုပါဒသတိပဋ္ဌာန်တွေဖြစ်နေတာဒီဝေဒနာကိုတော့တတိကြောင့်တဲ့ပုဂ္ဂိုလ်ရဲ့ကြောက်တယ် ကိုယ်နာမှာလောဘရမှာချုပ်တဲ့ပုဂ္ဂိုလ်တွေစိတ်မှာချုပ်တဲ့ပုဂ္ဂိုလ်တွေဟောဒီသတိကြောင့်တဲ့ပုဂ္ဂိုလ်တွေကရေးရမှုကမရှိတော့တရားထိုင်ကြီးဆိုလို့ရှိရင်နည်းနည်းလေးနာကြည့်ခက်ခဲတယ်ပဲလေကြည့်လိုက်ကျင်းလိုက်ကြောင်းလိုက်ဆိုတာသက်တော်လို့နေကြတာဒီလိုခဏခဏလုပ်နေလို့ရှိရင်တမာရီကမဆက်တော့စိတ်အားကမပြည့်လို့ရှိရင် စွဲနဲ့တတိနဲ့ပေါ်ဒီဒီမကောင်းဒီခန္ဓာရွာနေမရဘူးဟင်းဆရာကြီးဖြစ်တယ်ဒီလိုဝိညာဉ်လေးပေါ်လို့ရှိရင်ရွှေ့ပြီးကြောင်းလာမျိုးမရှိပဲနဲ့ဒီဒီဆရာစိတ်မှရတယ်ဆရာစိတ်မှလို့ရှိရင်တဖြည်းဖြည်းသိခံစိတ်လေးတွေအားကောင်းလာတယ်ဝိညာဉ်မပြုတ်တိကြောင်လုံးက စိတ်ကစိတ်ကြီးဖြစ်လာတယ်သို့တော့ရှိမှတ်တဲ့ခါမှာဝေဒနာပြောက်အောင်ဆိုတဲ့သဘောနဲ့တော့ဒီလိုတော့မမှတ်ကောင်းဘူးမှတ်ရအောင်ဝိပဿနာဆိုတာသဘာဝအစစ်ကြီးကြည့်ရအောင်သူရဲ့ရှင်းရဆုံးလေးကြည့်ရအောင်ရှိတယ်ကြည့်အောင်မှတ်ရတာပါသတိကြီးကြည့်အောင်မှတ်ရတယ်ဆိုတော့သူတို့ပေါ်လာတဲ့ဟာဒီဆိုခံခဲ့တဲ့သဘာဝလို့သူကစိတ်နှောပြုလုပ်တတ်တဲ့သူရဲ့လုံဆောင်ချက်တွေ ကိုယ်ထဲမှာနှိမ့်တဲ့စိတ်ထဲမှာနှိမ့်ဖြစ်တတ်တဲ့ရှင်းရလေးတွေပါလေဒါလေးကိုကြည့်ရအောင်ကြည့်ရတာဝေဒနာကြောက်အောင်ဆိုတာမလုပ်ရဘူးအဲ့လိုတိခါမှလို့ရှိရင်တိခါစိတ်တွေကသူကြီးအားကောင်းလာတယ်မကလေးကသူကြီးအားရှိလာပြီဆိုလို့ရှိရင်ဝေဒနာကြီးဖတ်တဲ့ကစထိုင်လိုက်တာနဲ့ဝေဒနာက နှစ်ပိုင်းလေးစိတ်ကပိုင်းလေးတွေခါကျပေါ်လာတော့အဲ့ဒါကိုဖိပါရတယ်ဖိပါလို့ရှိရင်တခါကကိုယ်အရှုံးပေးရမှာလို့ဒီအစီအပြောင်းမလို့ဖြစ်ဒါပြီးတော့ဆွဲတယ်မဆွဲပြင်ပြောင်းတယ်မှဒီလိုခတ်တဲ့အခါမှာဒီမှာကပူတာပဲဒူးရခိတ်တာပဲဘိတ်ကလာတာပဲဆိုတာပေါ့လေအဲဒီပုံစံသားကြီးနဲ့တွဲနေလို့ရှိရင်ငါဆိုတာမပြောတော့ အဲ့ဒီငါလေးကိုနဲ့နေပြီးတော့ရွှေ့တဲ့ခြင်းနဲ့ကြောင်းနေတော့တော်တော်လေးဝေဒနာမချော်ဘူးကိုယ်ကရှုံးပဲနဲ့ကိုယ်အသာကြီးရတဲ့ဖြစ်နေတယ်။ဟင်းသေချာဖြူပြီးတော့မှလို့ရှိရင်ခွေလာကြီးဖြစ်တဲ့တွေ့ရတယ်။မခံစားတဲ့သဘောမှလို့ရှိရင်မခံစားတဲ့သဘောလေးဖြစ်တဲ့တွေ့ရ။ဒီဘက်ကပူတဲ့ဘိုက်ကလာတဲ့သူ့ကကြိုက်တယ်ဆိုတော့မရှိတော့ဘူး ကုဏ္ဏနဲ့ကြောက်ကုဏ္ဏနဲ့ကြောက်တာဆိုငါဆိုတာလည်းမရှိတော့ငါကိုယ်ဆိုတာလည်းမရှိတော့သူရှိတာပါလေခန္ဓာဘူးနဲ့ရှုတည်တာခန္ဓာဘူးနဲ့ရှုတည်တာဒါပဲရှိတယ်အဲ့လိုပဲရောက်သွားပြီဆိုလို့ရှိရင်ဝေဒနာနိုင်လာပြီနောက်ဝေဒနာအရှင်းရှိတဲ့အခါကျတော့ဒီရတဲ့ပေါ်ပြီးတော့ပေါ်ပြီးမှားရတာတော့ပုတ်ရှိရှိဖြစ်သွားတယ် ရှိဝေဒနာထိုက်ဝေဒနာရှိတော့တော့မှားတာကောင်းတယ်အခုတော့ဝေဒနာကုန်တော့တော့မှားတာဖို့ရှိဖြစ်သွားပြီဆိုပြီးတော့ကိုမကြိုက်တဲ့ဝေဒနာတော့မှပြန်ဆာနေတယ်အဲ့လိုဖြစ်တတ်တယ်အဲ့ဒါဝေဒနာနိုင်သွားပြီဆိုတော့ဝေဒနာကိုစိတ်ခေါ်နဲ့ပြန်ရောက်သွားပြီလာစားရဲ့ဝေဒနာဆိုင်လိုက်မယ်ရေဆိုင်လိုက်မယ်ဆိုတော့သဘောမျိုးဖြစ်သွားပြီဆိုဖြစ်တယ်ဘယ်လိုပဲကြီးကျယ်တဲ့ဝေဒနာလို့ဖြစ်ဖြစ်တချို့ယောဂအရာဖြစ်နေတဲ့ဝေဒနာတော့မှ အသာကြီးရသွားပြီဆိုလို့ရှိရင်ဝေဒနာမကြောက်တော့တတိကြီးရှိသွားပြီရေရုံဝိရိယနဲ့ရေဆိုင်လိုက်တဲ့အခါကျတော့ဝိရိယအကျိုးကြီးခံစားပြီဆိုလို့ရှိရင်ရေဆိုင်ရပြီပေါ့ခြေပွဲတစ်ခုမှာကိုယ်ကဖိတိုက်လို့ရံနိုင်သွားပြီဆိုလို့ရှိရင်နောက်တဲ့ပွဲတွေကလည်းမကြောက်တော့ဘူးပေါ့အဲ့လိုဖြစ်သွားတာပေါ့ ဒီကိုယ်ရဲ့ဒုက္ခဝေဒနာနဲ့ပတ်သက်ပြီးတော့ဒီနေ့ဒီရိတ်တာနေပြီးတော့မနှမကမင်းမင်းရွာကကလေးမလေးကြောင်ရောက်လာအဲလုံခဲ့တဲ့ဖြင့်အဲငယ်ကသူတရားအထုတ်ဘူးလေဒီပုံ90လောက်60လောက်ဒီဝေဒနာကန်းလောက်တော့လေသိပ္ပံမနာလို့ရှင်းရတာပဲဒါပေမဲ့ဆွဲတဲ့မှတော့ ဝေဒနာနိုင်သွားတယ်တစ်ချိန်မှာဆိုလို့ရှိရင်ထိုင်လို့မကြခင်ပဲသူ့ရင်ထဲမှာတန်တုံးခံခဲ့ရတယ်လို့လေးပြီးတော့သမဏကိုအနေဆုံးခံခဲ့တယ်ဆိုတာဟောဆရာကဆိုက်ဆိုက်ဆိုက်ဆိုက်မှတ်တာအပူကိုယ်ကြီးထွက်လာတဲ့ဆရာလေအဲ့ဒီတုံးရင်းရှိတော့ဘူးလေနေလို့တိုင်ကိုကောင်းလိုက်တာတဲ့ကြီးပြီးတော့သွားတာပဲတိတ်ကောင်းတာပဲနေလို့ ဝေဒနာနိုင်ပုံလေးသူကပြောပြတယ်အဲဒီဥစ္စာမျိုးမှာဘုသူတရိယာတွေတုံးလို့မိဘတွေရောရှင်ရှင်တွေရောတရိယာတွေကပြဘူးတဲ့ကြီးသောတရိယာကြီးသောတဲ့တရိယာတော့ဘူးလေဒီတရားအာခေါင်းလက်တဲ့တရားဆိုတော့နောက်ပိုက်ကြတဲ့ခါကျတော့အာထုလို့စိတ်ကောင်းတော့တာပဲသူကအာရပဲဒီလိုပြောတော့တယ်ဒီမှာဒီ30လောက်ပဲရှိပါတယ်25နှစ်လောက်က အားထုတ်တာပေါ့လေအားရပါဆောတာကသူကအလားနီးအားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေကတော့ဝေဒနာကိုနိုင်လို့အောင်ပွဲခံလို့ဘလောက်အားရှိနေတာဆိုတဲ့ယောဂီဘယ်ရောက်လို့ရှိတယ်တော့မသိဘူးရှိကုလို့မကြောက်နိုင်တဲ့ယောဂဟောင်းယောဂရှိတယ်လည်းပဲဒီတရားကအထုတ်တော့ ဒီကောကငုံနေတဲ့ဝိညာဉ်ကြီးပေါ်လာတယ်။ဆိုးကောင်းကောင်းနဲ့တတိရှိတဲ့မှလည်းလို့ရှိရင်ဒီယောဂဟောင်းကြီးကြောက်ကြတဲ့ဆွေကားတွေအများကြီးပါတယ်။အဲဒါကြီးပြောလို့ဆုံးနိုင်တော့ဒီတော့တရားထုံးမှာပေါ်တဲ့ဝေဒနာပဲဖြစ်ဖြစ်ငကောယောဂဟောင်းဝေဒနာပဲဖြစ်ဖြစ်ပေါ်တယ်။ဆွေနဲ့ရှိမှလို့ရှိရင်တတိရှိရှိနဲ့ရင်ဆိုင်ရလို့ရှိရင် ဝေဒနာစုဝေဒနာနုပ္ပစီဝေရတိအာတာပိသမ္ပသနစတိမှာဝိရိယလုပ်ပြီးဘိက္ခာထောမနဆံဆိုတဲ့ဒေသနာနဲ့ပြီးပါတယ်ဒုက္ခဒေါမနဆန္ဒအဋ္ဌိမာယသာပါတယ်ကိုယ်လေးကမခံစားဘူးဒုက္ခစိတ်ရှိရမတက်မတာခံစားဘူးဒေါမနဆဒါတွေကိုချုပ်ရည်စေဖို့ရာအတွက်ဒီကြောင့်ဒီတော့ခီးဆိုတော့လည်း ကိုယ်တွေးနဲ့ယုံနေအောင်စူးစမ်းအထုတဲ့ပုဂ္ဂိုလ်တွေမှာဘယ်လိုမှယုံမှလို့ပြောနေဘူးလို့တော့သူကသူယုံကြည်လာတာပါတရားရှိမှတဲ့ယောဂီဟာအထုဆမှာတော့ဒီရဲ့စိတ်အခြေအနေအလုံးလုံးဉာဏ်သာဖို့လည်းမသိသေးဘူးဆရာတွေကဝမ်းပိုက်ဆိုင်ပြီးတော့ ခုံနေခုံနေပြင်နေပြင်နေအားဆိုင်ပြီးတော့ချိန်သားပဲမှတ်ပါမပြတ်မှတ်ပါလို့ကြားထားပြီမလို့စိတ်အားကမရှိတော့စိတ်ဆွမ်းအားမပြည့်စုံသေးလို့သူပဲထွက်တာပဲထွက်လည်းဆွမ်းမမသိဘူးလောမဖောက်ဖို့ဘောဇိတ်ကံကောင်းတော့ဖုံးဖို့ဖရတာလေဟာစိတ်ကြီးထွက်သွားအကြာကြီးပါလားသူတော့ဆွမ်းမမသိ အဲ့လိုကြိုးစားပြီးတော့ဝမ်းပိတ်ကပ်ပြီးတော့ခေါင်းနဲ့ခေါင်းနဲ့ပိန်နဲ့ပိန်နဲ့ခြေသားနဲ့ခြေအားဆိုင်ပြီးတော့မှတ်ပါများရင်ဒီလိုလေးတွေလည်းလည်းကောင်းလာတဲ့အခါမှာပါလို့ဘုံပိန်မှုမှာစိတ်ခတ်တာလည်းကြည့်ရဲ့ဘုံပိန်မှုသဘောမကြည့်သေးဘူးလေစိတ်ကနေတာကြည့်ရဲ့ထွက်လည်းထွက်မှကြည့်တယ်ထွက်ထွက်ခြင်းလည်းကြည့်တယ်အဲစိတ်ကလေးတွေထွက်သွားပြီဆိုလို့ရှိရင်တော့ အတိအထိမပါတဲ့စိတ်ဆိုတော့ဇာကပစ္စယနဲ့တွားပြီးတော့ကြုံလို့ရှိရင်ဇာကနဲ့တွဲရှိတဲ့စိတ်ကလေးတွေဖြစ်တယ်ဒေါသပစ္စယနဲ့ကြုံလို့ရှိရင်ဒေါသနဲ့စိတ်တွဲတဲ့စိတ်ကလေးတွေဖြစ်တယ်လွတ်သွားတဲ့ဆိုရင်အမှတ်ကမပါတော့မောဟမောဟနဲ့တွဲရှိတဲ့စိတ်ကလေးတွေပြီးတယ် ကျလူမှုနဲ့တွဲရှိတဲ့စိတ်ကလေးတွေရှိတော့မျိုးမျိုးပုံပုံပဲရှိတာပါထိုးတည်နေတဲ့ကလေးဟာအထင်ရမရှိတော့အပြင်ရောက်သွားလို့ရှိရင်ရိုးစုံထိုးတည်တဲ့ကလေးတွေပူပေါင်းတယ်လို့ပေါ့ဖြစ်ဖြစ်လည်းဖြစ်တာပဲစက်ဒီကလေးပြည့်စည်တာပဲဒါတော့ပြင်ရောက်တယ်ဆိုလို့ရှိရင်ကျုံရတဲ့ကောင်းတာပေါ့ဒီစိတ်ဟာဆက်တယ်လို့ဆိုလို့ရှိရင်တော့ အတ္တရှင်းတဲ့စိတ်တွေဖြစ်နေတာပါနောက်တော့အမှတ်ကြီးကောင်းလာတဲ့ခါကျတော့ဒီစိတ်လေးစိတ်လေးကြည့်ရတယ်စိတ်တလူဝဒနာခေါ်တာကိုကြည့်ရတယ်အဲရှိမှတဲ့ခါမှာဒီစိတ်စိတ်လေးတွေပြက်ပြက်သွားတယ်ဒါလည်းကြည့်ရတယ်ဇာကလွတ်ပြီးတော့ဘုရားဇာကပြင်းတဲ့စိတ်တောင်ရှိတဲ့စိတ်တွေဖြစ်လာတယ်ကြည့်တယ်ဇာကနဲ့တိုးရှိတဲ့စိတ်ကိုတရားစုမှတ်လို့ရှိရင် ရာဂနဲ့ဆွဲတဲ့ရှိကိုလည်းသိတယ်သူ့ဘက်ကများလို့ရာဂလေးကျင်းသွားပြီဆိုလို့ရှိရင်ရာဂလွတ်တဲ့ရှိတရှိတဲ့ရှိတွေသိတယ်ထို့သူပဲဒေါသစသည်ပေါ်ပြီးအဲ့ဒါကြီးနဲ့တွဲရှိတဲ့ရှိတွေဖြစ်လို့ရှိပါတယ်အဲ့ဒါကြီးကြည့်တယ်ဒေါသကိနဲ့စိတ်ကလေးကြည့်တာပဲဆိုတော့အဲ့စိတ်ကနုဝဒနာပဲဟွန်းသိချပေါ်လာစိတ်မူရပါတဲ့စိတ်မျိုးမျိုးတွေပါ ထက်ခံမှာပြဆူးစိတ်ကကအဲပါလေဆူးစိတ်ကကချစ်တာကဆူတိနေတာဆူတိနေတာစိတ်တ ानु ဝသဇိပတနာဒီပဋ္ဌာန်ရဲ့အကျိုးကိုသုတ္တမြတ်ဇာတိညာယသိထားတဲ့ပုဂ္ဂိုလ်ကြီးဟာ ကျိုးယုံကြည်တာလေဒီကျိုးရရတယ်ဆန္ဒလည်းရှိတယ်စွန့်စားလို့လည်းစိတ်ကြီးလည်းရှိတယ်စွန့်လည်းစွန့်စားတယ်ရဲရဲနဲ့ဒီလိုပုဂ္ဂိုလ်တွေကတော့ရှုမှတ်လို့ရှိတယ်စိတ်ကြီးအယုံယုံဖြစ်နေတာပြီးတော့ဇဂရောတမောဟနဲ့ရောတဲ့စိတ်ကြီးအဟုတ်ဆုံးစိတ်ကြီးတော့ ယွန်းလာတယ်ယွန်းလာတယ်အဲ့ဒါကြီးကျင်းတဲ့စိတ်ကြီးပေါ်မှာတော့ညက်လို့လာတယ်တောက်ဖို့ထားတာလေဆိုဒီစိတ်ကြီးဖြစ်လာပါဘယ်ယွန်းလာတာယွန်းလာတာအဲ့ဒီစိတ်ကလေးပေါ်လာပြီဆိုလို့ရှိရင်တော့ဒီယောဂီဟာအမှတ်ကိုယူပြီးတော့တာပဲထိုင်နေတဲ့အခါမှာအမှတ်မလို့ရအောင်အရိယာဘုအပြောင်းလဲလေးတွေမှာလည်းပဲဒီဥစ္စာစိတ်ကလေးတွေဆက်ပြီးတော့ဖတ်လာတာမလို့ရအောင် ဆရာကြောက်တဲ့ခါမှလည်းချွာလန်းချက်လုပ်တယ်မလို့ရအောင်ဘယ်ဟာမျိုးမဆိုဘောလေမြတ်တော်ကတည်းကလည်းပြိတ္တဝိနာကသိဆိုင်ကြတယ်ခိရိတာတွေဇာတော့ကမောခိရိတာစိတ်ကြီးမဖြစ်အောင်အဲ့ဒါကြီးယွန်းလာယွန်းလာအဲ့ဒါဟိယုကပ္ပခေါ်တယ်အဲ့ဒါအဖြူကံပဲယုတ်တည်းလုပ်တဲ့ပုဂ္ဂိုလ်တွေမှာဒီအဖြူကံခိရိဝတ္တပါပေါ်ရပါတယ်ပို့ဆက်ဆံရုပ်တဲ့လုပ်တဲ့ပုဂ္ဂိုလ်ရကိုကိုအထင်ကြီးတဲ့ပုဂ္ဂိုလ်ရတော့ ဟောဒါမျိုးတွေဖြစ်တတ်ပါဘူးအဲဒီလိုအဖြူခံစိတ်ထားလေးတွေပေါ်လာပြီဆိုလို့ရှိရင်ကိုယ့်ကိုယ်ကိုတန်ရှင်းအောင်လို့ကာကွယ်ရေးတွေလည်းစိတ်ကောင်းလာတိတ်တိတ်ဆောက်ရှောက်မှုတွေလည်းအများကြီးအားကောင်းလာတာပဲအဲဒီလိုဆိုလို့ရှိရင်လူရဲ့စိတ်ရစိတ်ဓာတ်တွေဟာဒီကြည့်ခင်ပြီးတော့ထွန်းတောက်လာတာပါ ကိုယ်ထွန်းတောက်လာပြီဆိုတော့ရှိသူများတော်မှာဆော်ပါလို့ရှိပြီဆိုတော့ဆော်ပါဖို့ဆိုတော့ဝေးရောကိုယ်အတွက်တော့အကြည့်သိခါတွေတိုးတက်လာတော့သူတော်အတွက်လည်းပဲစိတ်ကြည်စုရှိလာတာကိုယ်လောကလေးကိုထင်ထင်ကြီးလောက်နိုင်တဲ့အတွက်ဝိကျင်လောကလေးပေါ်လဲရည်တဲ့အောင်ကာဝယ်ဆောက်ဆောက်နေကြောင်းရှိလာတယ်နော်အဲဒီလိုဒီလောကအတိုင်းဝိုင်းကြီးပေါ်ဖို့ဆိုတာကဒီတိဋ္ဌာန်ဘာဝနာတရားအထုတ်မှာ အဲ့ဒါအတွက်ပြိဿံတရားကအမဂ္ဂကရဲရဲကြီးအမဂ္ဂကဖြစ်တယ်ဒီကနေ့ရှင်းရင်းနဲ့တန်ရှင်းတဲ့လူတိုင်းဝါကြီးပေါ်လာဖို့ရတကယ်ရေးချောင်းကြီးဒီကြီးမှုကြီးဖြစ်လာဖို့ရတဲ့ဟောဒီပြိဿံတရားကသုံးဝအဝခံပါလေ တိပဋ္ဌာန်တရားမရှိတဲ့နေရာမှာတော့ခုနရည်ကြည်မှုတွေကစိတ်ကုန်းနေတော့တကယ်ရည်ကြည်မှုနိလန်းကရှိတော့ရည်ကြည်မှုတွေစိတ်ကုန်းနေပြီဆိုရင်တော့ကိုယ်ကိုယ်လည်းမထိတ်နိုင်ဘူးကိုယ်ကိုယ်လည်းရိုင်းလိုက်တာပဲဝိကျင်လည်းပဲကုလုံရှိအောင်လုပ်တာတို့ရရောက်တော့ဝိကျင်ကိုလည်းရိုင်းဆဲအောင်လုပ်ရလုပ်တာပဲရင်းဆိုင်မရအောင်လုပ်ရလည်းရောက်တာပဲတော့တတိပဋ္ဌာန်ပေါ့ ဟောတော့အထုတ်တယ်ကိုယ့်ကိုယ်ကိုပိုင်ပိုင်နိုင်နိုင်ထိထုတ်နိုင်ထိထုတ်နိုင်တယ်လေလိကျိုတီပြည့်စုံလာတယ်ပဲလိကျိုတီပြည့်စုံလာတယ်တခုရေးကဘာလေးကိုလည်းပဲနိုင်အောင်ထိနိုင်တယ်ဆိုအေးချအောင်အဆင်းရောက်ထိနိုင်တဲ့အတွက်ဘုရားကဘာလေးလည်းအေးချအဲဒီလိုကဘာလေးတွေပေါ့လေသိက္ခာတရားမှာ ပူပြင်းပြီးတော့ခြေပြန်းတဲ့စိတ်ကံတွေမှာအိုရှိအခွက်လေးပေါ်ဒီကဘာပေါ်မှာဟိုလာတော့ဒီလာတော့အခွက်လေးတွေရှိသွားပြီဆိုလို့ရှိရင်တော့ကဘာကြီးဟာအဗနာကိုပြောကြခုနဲ့ကဘာကြီးဖြစ်သွားအဲတော့သူသားတွေဖို့တကယ်ပြောကြပေါင်းတဲ့အေးချမ်းတဲ့ကဘာကြီးဖြစ်ဖို့ရအတွက်ကတော့တကူကြီးကဘာလေးတွေငြိမ်းချမ်းအောင်လုပ်ပြဖို့လိုအပ်တယ်ဆိုတော့ဒီ ရှိတော်မူတာတရားကြီးအထုပ်သိလာမှာပါအဲဒါကိုဘုရားမြတ်စွာအကြီးချုပ်ပြီးတော့စိတ်တည်စိတ်ဓာတုပတိဝိဟရတိအတ္တပိသမ္ပသနောစတိမှာဝိရိယလောကိဘိစ္ဆာထောမနအဲဒါပြီးတော့သူအစဉ်ကြားရတဲ့အတိုင်းဓမ္မေစုဓမ္မနုပတိဝိဟရတိအတ္တပိသမ္ပသနောစတိမှာ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 တက်လွတ်လိုက်ခုပါလိုက်ယုံခံလိုက်တတိတွေကောင်းလိုက်အတိတွေဖြစ်လိုက်ပါလေကြိုးစားလိုက်နှိစ္စအောင်ပတိတွေဖြစ်လိုက်ချမ်းသာလိုက်စသည်ပါလေဒါမျိုးတွေအကောင်းဆိုရင်ရိုးရိုးအထူးထူးဖြစ်နေပါလေအဲဒီလိုအမျိုးမျိုးအထူးတွေဟောတယ်ဟွန်းတိရှားပေါ်လာထူရရမှာအဲဒီထူရရမှာလည်းပဲတက်ဆံမပြရှိစိတ်ကက ရှုတိနေတာရှုတိနေတာဒါဓမ္မနုပါဒသတိပဋ္ဌာနာလို့ဆိုရတယ်။အဲဒါတော့အချိန်မပြည့်နိုင်တော့နောက်နေ့ကျမှဆက်လက်ပြီးတော့ရှင်းရတော့မှာဒီမှာပဲရချအောင်လို့ that